ရှိရနေရောပြီးတော့ရရှိနေလို့ဒီနေ့ဟောမှာပဲဒီနေ့ကပြီးတော့လည်းချိုးရတယ်ကျန်တာနည်းဖြစ်နေလို့ဒီကဟောတာနောက်ကျနေလို့ချိုးပြန်လာအောင်နော်ဒီနေ့ဟော Our great reverend is going on tour on the 8th of this instant, and some of you are going away very soon. That's why uh, lecture is started from today.

Uh, general knowledge. That's what our uh, Great Reverend knows. That's why today uh, our Great Reverend is going to lecture on <coughs> Four Noble Truths. ဘုရားမြတ်စွာဘုရားဟာရှင်းဥစွာစပြီးဟောတယ်ကဒီမှာစัจ java သုံးပါသစ္စာ၄ပါးတရားဟောခဲ့ပါတယ် This is the first sermon preached by Buddha as soon as he became Buddhahood. did This is not to merely listen and know. Uh, this is to be known by ourselves. It must be kept in our mind and we must do according to the uh, teaching. သစ္စာ၄ပါးတွေကပထမအစဆုံးကဒုက္ခသစ္စာဆင်းရဲအစ်မှမယ် The first such is uh, uh, suffering ဒုတိယသစ္စာကတော့သမှုရိယသစ္စာဆင်းရဲဖြစ်ကြောင်းပဲ The second one is the noble truth of arising of suffering တတိယသစ္စာကတော့နိရောဓသစ္စာဆင်းရဲချုပ်ငြင်းခြင်းပြင်းခြင်းသဘောပဲ Uh, the, the, that is the cessation of suffering. နောက်ဆုံးသရုပ်သသစ္စာကတော့မဂ္ဂသစ္စာအင်းဆင်းရဲရာတို့ကြောက်ကြောင်းဖြစ်တဲ့တရားပဲ The fourth one is the way to the cessation of suffering the method is အဲဒီသစ္စာ၄ပါးကိုကိုယ်တိုင်သိရအောင်ပါအဲဒီသရုပ်ထသစ္စာကိုမိမိတဏ္ဍာမှာဖြစ်ပွားစေရ to enable uh, to practice uh, these such as the food such as to be kept in your mind အခုဒီကတရားထုံနေတဲ့ပုဂ္ဂိုလ်တွေကအဲဒီရှုတိုင်းရှုတိုင်းရှုမှတိုင်းရှုမှတိုင်းဟာအဲဒီ မေဃသစ္စာကိုပွားများနေတာပဲ Every time you are aware of uh, this uh, reverend teaching uh, you you are also uh, following the way of Megha Sacha ရှုမှတ်မိအောင်ကြောင်းညာစိုက်ပေးနေတာကသမ္မာဝါယာမမဂ်ရင်ခေါ်ပါတယ်

မှတ်မိတဲ့အာယုံမှာစိတ်ကကြည်တယ်မရှိမမှလို့ရှိရင်စိတ်တွေကဘူသောတိတော့ပြနေတယ်ရှုမှတ်နေမှတ်မိတဲ့အာယုံစိတ်ကလေးကြည်တယ်ဒါသမာသမာဓိဖြစ် To remain concentrated on the object of mindfulness is sama samadhi that is right concentration အဲ့ဒါကအဲ့ဒီသမာဝါယာသမာဝါယာမှာသမာစတိသမာသမာဓိဆိုတာသမာဓိနဲ့ခင်သုံးပါးခေါ်တယ် These three mechanisms are samadhi mechanisms အဲဒီသမာဓိမဲ့ခင်အားကောင်းလာရင်ရှုတိုင်းရှုတိုင်းအမှန်သိရဲအဲဒါသမာဓိရှိမဲ့ခင်ခေါ်တယ် Rightly knowing the object noted is samadhi ဒါအရေးကြီးတယ် This is very important သူဖောင်းနေပိနေဒါလေးနှစ်ခုရဲ့အမှန်ကြီးကသမာဓိအားကောင်းအောင်လို့ဒီလေးနှစ်ခုရဲ့အမှန်ကြီး Rising and falling of the abdomen that that uh, that, that is the uh, starting point to get uh, samadhi. samadhi အားကောင်းမှသမာဓိရှိဆိုတဲ့ဉာဏ်ပညာဖြစ်တယ်။သမာဓိမရှိဘဲနဲ့မရှိဘူး။ When samadhi is forceful then you will get samadhi. တရားဟောတာပြောတာတွေကြားနာနေတော့ပြီးတော့ပြီးပါရဲ့ပြီးပြန်မယ်လို့အဲဒီဥစ္စာက You may listen to lectures and you may hear talks, but that, may, uh, that, that is not uh, samadhi. ရှုမှတ်နေရင်လည်းသမာဓိအားကောင်းလာတဲ့ခါကျတော့မှတ်မိတဲ့အာယုံလေးတွေမှန်တိုင်းသိရတယ်။တကယ်ဖြစ်ဖြစ်တဲ့တကယ်ဖြစ်ဖြစ်တဲ့မှန်တိုင်းသိတယ်။အဲ့ဒါမှသမာဓိဖြစ်တယ်။ Whatever you see, hear, taste, touch, that uh, from six whatever comes in. <clears throat> if you are concentrated on this uh, <coughs> coming, then you will become, you will, be you, uh, you will be attaining uh, samadhi. အဲဒီသမာဓိကြီးဖြစ်တိုင်းဖြစ်တိုင်းသမာသင်္ကပ္ပဆိုတဲ့စိတ်ကြီးဖြစ်တဲ့သဘောလေးဒီမှာလည်း ပါဝင်လာသူကစိတ်ဝိညုတ်ပြီးမှအမှန်တိုင်းသိတယ်သမသကပ္ပ is a wisdom method သူကသူကရှင်းဥစွာဖြစ်သူကရှင်းသွားလို့ပဲဖြစ်ပါတယ်ရှင်းသွားသဘောမျိုး he is a full course သူနဲ့တခါတဲ့ဓမ္မစကားပါဖြစ်တာနဲ့ဓမ္မရည်ကြီးရတယ်ပြောပါလားဒီလိုပါပဲတကယ်နဲ့တကယ်နဲ့ပါလား But this samadhi is a gua and samadhankapa is just close to him, to it. Sama waja, sama kamanda, sama ajiva ဆိုတဲ့ဒီလမကင်သုံးပါးကတော့သောသောတွေကဒီလစောင့်ရှောက်ထားတဲ့ပုဂ္ဂိုလ်တွေသောသောတွေကပြည့်စုံနေတာပါ That dry speech uh, uh, all, all, these are silas. Silas, that, that, that means your bodily and uh, your verbal control. There are the Shuma and Shuma and Sinjani Lava, Shuma and Shuma and Eripi, Silamagin in there, Awen in there, square. Whenever you are awareness, these silas are completed. Uh, we, we we, we have not to worry about it. Every time you are aware of your actions, whatever actions, then you are <coughs> doing eight making us. This is very important. ဟောတာပြောတာလေးနားထောင်နေုံနဲ့အကျင့်မှလေ့လာရုံနဲ့ကတော့ဒီမင်းရှိပါလို့မရှိပါဘူး merely listening lectures and talks and reading that that, that cannot be uh, eight making us you cannot attain eight making us စူးစိုက်စိုက်ရှုမှတ်နေရင်သမာဓိအားကောင်းလာတယ်သမာဓိအားကောင်းရင်သူပြောတဲ့အတိုင်းသမာဓိရှိဆိုတဲ့ အပညာနေတာတိုးတက်ပြီးအပြည့်စုံတာ If you determine not wavering and concentration very forceful then you you get samadhi Every samadhi မဂ်ရင်အစစ်ဖြစ်အောင်လို့ခုအားထုတ်နေကြတာ What we are now doing is to get some samadhi. This is a very, very most important. Previously, some foreigners have been come here and never lecture is given, was given our great reverend only given lectures on the full moon day or on Sunday only. This is the first time. Every the beyond me, uh, uh, uh, previously no lecture was given, but uh, students they express their findings and our uh, reverend is very satisfied. ဥရိယပယဉာဏ်ရောက်ပြီးတော့လေဥရိယပယဉာဏ်ဖြစ်ဖို့ဖြစ်ပြသိဖို့သူတို့ပြောတယ်မနာကောင်းပါဘူး that arising and passing away uh, how how they come they came to know that uh, arising and passing away, the way they talk is very uh, interesting. We are being a young day car. အကြောင်းလင်းနေအထူးတွေတွေ့ရတယ်ကိုယ်တွေကသိတဲ့ဝမ်းမြောက်တက်ကြွတဲ့ပီတိတွေအထူးတွေတွေ့ရတယ် when they reach this jnana they, they saw very bright light and they are quite happy in the mind. အဲ့ဒီလိုအထူးခြားတွေကိုသူတို့ကိုယ်တိုင်တွေ့ပြီးတော့ပြောတော့နာအမတာအောစရာကောင်းပါလေ It is surprising uh, foreigners who have no knowledge before they speak the truth whatever they find in the mind that uh, that is very surprising and very satisfied by our preparedness. အရင်ကအင်္ဂလာကဒီစကားကောင်းဆိုရဲတော့ကြာကြီးကိုကျမ်းမာရေးတော့ကြာကြီးဘူးလားသူအထုတ်အဲဒီတော့ကလည်းဘယ်သူမှတရားဟောတဲ့ပုဂ္ဂိုလ်မရှိပါဘူးသူအထုတ်ပြီးတော့သူတွေ့တာလေးပြောတာနားကောင်းတာ Dr. Hong from United Kingdom, <clears throat> he had no lectures, but what he found and expressed to our great friends is very satisfied, satisfactory. Only, only 50 days only, but what he encounters <clears throat> quite appreciable. Now the Doubtless မစ္စတာဆတ်တော့မစ္စတာဆတ်တော့ဆိုတဲ့ငါကပုဂ္ဂိုလ်တွေဒီလိုပဲအထုပ်ပါဒီလိုပဲရင်းစရာရှိနေကြတာပါဒီလိုတော့သွားတော့ရှိတာဒီကျေးဇူးတော်ဆိုတယ်သူကလည်းတွေ့ပုံနဲ့နားကောင်းတာပဲသူ့လည်းဘုန်းကြီးတွေကခေါင်းအောင်မောင်းနေတယ်ဟောဒီလိုအထုပ် One great rare admiral from England, Mr. Shaddock, he only lived here about a month. But for the uh, encounter is quite satisfactory and appreciable. ဒီလိုဒီရတဲ့နှစ်ကပေါ်တယ်ဟိုအင်္ဂလာရောက်တော့ဒီနေရာမှာဒညပြာဟောတော့အဲ့ဒီသက်တော့ကသူလည်းလာနာပါဒါနာပြီးတော့သူကပြောတော့ဆရာတော်ပြောတဲ့အတိုင်းအထုလို့ရှိရင် When our great reverend was in England, Mr. Shato came and expressed him uh, according to the practice. He, he, he knew everything correctly. သစ္စာကြာဒီကတည်းကဒုက္ခသစ္စာကိုပိုင်းခြားသိရမယ်ဒုက္ခသစ္စာကိုပိုင်းခြားပြီးဆိုစစ်စစ်လင်းလင်းပြတ်ပြတ်သားသား You must know what is suffering, definitely. အဲဒီဒုက္ခသစ္စာတခြားမဟုတ်ဘူးခုရှုမှတ်ပြီးပြီနေတဲ့အရာဝိသိတွေပဲယုံနာတရားတွေပဲ This, uh, this uh, suffering is nothing but what you are encountering every day. <clears throat> မှတ်ရတဲ့သိရတဲ့တရားတွေဒုက္ခတွေအဲဒုက္ခသစ္စာတွေ but uh, anything come to uh, come to your mental all these are all sufferings I think all all of you know at this stage ဖောင်းနေပိန်နေဆိုရင်ဖောင်းတာလည်းရုပ်ဒုက္ခသစ္စာပိန်တာလည်းရုပ်ဒုက္ခသစ္စာသွားရင်လည်းသွားတယ်သွားတယ်မှာသွားတာလည်းရုပ်ဒုက္ခသစ္စာအဲဒါမှတ်ပြရတာတွေကယုတ်တရားတွေလည်းဒုက္ခသစ္စာနာတရားတွေလည်းဒုက္ခသစ္စာတွေ Rising and falling of the abdomen, all these are suffering. What you know, in short, everything is suffering. Not, nothing escapes from suffering. စိတ်ကူးစဉ်းစားကြံနေတဲ့အခါကျတော့နန္တရားတွေအဲ့ဒါလည်းပဲဒုက္ခသစ္စာတွေပဲ What appear in your mind is also suffering. အဲ့ဒီဒုက္ခသစ္စာတွေကိုမြတ်စွာဘုရားကျင့်ကြံအားဖြင့် ဥပါဒာနဲ့ခန္ဓာ၅ပါးပဲလို့ဟောထားပါအဲဒီဒုက္ခသစ္စာရှင်းကြပါပြီဥပါဒာနဲ့ခန္ဓာ၅ပါးဥပါဒာနဲ့ခန္ဓာတော့ပါဠိလိုပဲပြောပါတယ်ပါတယ် Process of resuffering in technical in technical terms we call is upada nekanda ဥပါဒနာဆိုတာဆွဲလန်းတဲ့သဘောတရား Upada is craving. other functions. Yeah, look, Swalan there. Somehow that is Swalan there. Pugu Tadwal is Swalan there. Upadana means what uh, our Reverend uh, have written. Upadana means the psychophysical phenomena that become apparent every time one sees, hears, smells, tastes, such things. In every act of seeing, the eye in which arises seeing becomes apparent. The physical object which is seen becomes apparent, and the seeing is seen, uh, eh, and the seeing consciousness also becomes apparent. All these are upadana eh, All these upadana khandhas are suffering. ။ဘာဖြစ်လို့လဲဆိုတော့ဥပါဒနဲ့ခန္ဓာကြီးရှိနေလို့ကိုယ်ရတယ်၊နာရတယ်၊သိရတယ်၊ကိုယ်ဆင်းရဲစိတ်ဆင်းရဲတွေတွေ့ရတယ်။ Because they exist, we cannot escape from old age, disease and death. အဲဒီဥပါဒနာခန္ဓာတွေရှိနေတဲ့အတွက်ကိုယ်အလိုအတိုင်းမဖြစ်ဘဲနဲ့ ဆင်းရဲတွေတွေ့တွေ့နေရတယ် These uparana khandas never follow you. They they do their way, they go their way. That's why we are suffering. အဲ့ဒါတွေကိုအမှန်တိုင်းသိအောင်လို့ရှုနေရတာပဲ To know these uparana khandas and their original source, we got to be awareness aware every uh, unless and until you are asleep ရှုလို့မှန်တိုင်းပြီလာရင်တရားမှမြဲတည်နေတာမဟုတ်ဘူးဒါတော့မြဲတည်နေတာမဟုတ်တဲ့တရားမှန်ကိုသိရတာနဲ့မြဲတည်နေတယ်လို့ဆွဲလာနဲ့ကိလေသာဟာကျင်းသွားတာပဲ If you realize nothing is permanent, then the uh, kilesas also got away ချမ်းသာတယ်လို့ထင်တာတွေလည်းပဲယူတိုင်းယူတိုင်းဖြစ်ပြနေတာတည်းတည်းရတော့ချမ်းသာရလို့ဆိုကြမရှိဘူး။ဒါကြောင့်ချမ်းသာလို့ဆွဲလန်းတဲ့ကိလေသာတွေကျင်းတာပဲ။ The sexual pleasure worry affairs that that also is suffering that also is disappearing not permanent အမြဲတမ်းဒီရှိနေတဲ့အတ္တကောင်ငါကောင်လို့ထင်နေတာလည်းပဲမတိုင်းမတိုင်းပြည့်ပြည့်ပြီးတော့နေတာသိရတော့ကိုယ်လိုရှိတဲ့တိုင်းမဖြစ်တာတွေတွေ့ရတော့အတ္တမဟုတ်ဘူးသဘောတရားများပဲအမှန်တည်းသိရ some something that self exists but really if you practice this method you will come to know there is no self အဲ့ဒါဒုက္ခသစ္စာတွေကိုအမှန်တိုင်းသိနေတာပါပဲ။ All all these are noble truth of suffering. အဲ့ဒါဖြစ်ခိုက်ကိုဖြစ်တိုင်းဖြစ်တိုင်းဖြစ်ခိုက်ဖြစ်ခိုက်မှာရှုနေမှသိတယ်။ဒါလည်းပဲတမာရီစိတ်တည်ငြိမ်တည်ငြိမ်မှုတမာရီအားကောင်းလာမှသိတယ်။အဲကြောင့်မို့ Uh, this is to be done at very present not in future or in the past <clears throat> so that you will know the right view အဲဒီလိုဒီတိုင်းဒီတိုင်းဟာသိရတဲ့အာယုန်နဲ့စပ်ပြီးတော့နှိမ့်သက်သာယာမှုရှိဘူးနှိမ့်သက်သာယာမှုမရှိတော့ <clears throat> သမုဒယသစ္စာကျင်းသွားတာပဲ ah, uh, you won't be happy if you realize the right view uh, that, that, that, uh, that is uh, cause of suffering uh, cause of suffering gets away မရှိမရှိနိုင်တဲ့ပုံကိုယ်တွေကတော့ဟွာမြင်မြင်ရလို့ဖြစ်စေကြားရလို့ဖြစ်စေတွေ့ရလို့ဖြစ်စေဖြစ်စေတရားမှုတွေဖြစ်နေတာပဲ။ <clears throat> If you are not mindfulness, whatever you see, hear, taste or touch, that, that is all happy things and pleasure, uh, pleasurable things. <clears throat> uh, uh, that, uh, that is, you make every mistake when you see, hear, if you are not mindfulness. <clears throat> ဘဝသစ်ယုံနာခန္ဓာရဲ့ဖြစ်နေတာ if you are on the wrong side you will get rebirth again ဘဝသစ်ယုံနာခန္ဓာရဲ့ရှိလို့ဘဝတိုင်းဘဝတိုင်းအိုရနာရသိရကိုယ်စင်းစိတ်စင်းရည်နဲ့တွေ့ရဖြစ်နေတာ Do you think if you get rebirth again you cannot escape old age disease and death အဲဒီလိုဘဝတိယုံနာခန္ဓာဆင်းရဲတွေမဖြစ်ရအောင်လို့ရှုနေရတာရှုတိုင်းရှုတိုင်းဟာမြတ်တဲ့သာယာမှုတဏှာကျင်းနေတာပဲဒါတဏှာကျင်းသွားရင်တဏှာကအကြောင်းခံပြီးဖြစ်မဲ့ဆင်းရဲတွေယုံနာဆင်းရဲတွေဟာလည်းပဲမဖြစ်နိုင်မဲနဲ့ကြီးနေနေတော့သွားတယ် Uh, I may repeat uh, old age disease and death very repeatedly because this is most frightening. If you, if you are on the wrong side, if you are not mindfulness, you will get rebuffed. And you will get old age, disease and death. You cannot avoid it. ဒါကြောင့်ရှုမှတ်တိုင်းရှုမှတ်တိုင်းယုံနာအဖြစ်အပျက်သဘောတွေအမှန်တိုင်းသိပြီးသွားရင် <clears throat> ဒီတိုင်းဒီတိုင်းအဲဒီဖြစ်တဲ့တာမုဒ္ဒနာဆိုတဲ့သုံးရသစ္စာကိုလည်းပယ်ပြီးသားဖြစ်သွားတယ် If you know, if you realize arising and passing away, then uh, you are automatically get rid of cause of suffering. အဲဒီတော့မှန်တိုင်းမှတိုင်း သိပြီးနေတာဟာဒုက္ခသစ္စာကိုလည်းပိုင်းခြားပြီးတယ်ဒုက္ခသစ္စာဆိုရုံနာမယ်သဘောတရားမှန်နေပြီးသမုဒယသစ္စာကိုလည်းသိရလို့ဆိုရတယ်သိဆိုမဲ့ပယ်တာပဲမဖြစ်နိုင်အောင်ပယ်ခြင်းကိစ္စပြီးသွားတော့သိရလို့ဆိုရတယ် Every time you are mindful, you are mindful, and you know the real suffering, and you also know the cause of suffering. But if you know real suffering, you don't like uh, worldly affairs and you get rid of it. That's it. ညသက်သာမုဒနာကင်းသွားတော့ဝါဒယုံနာခန္ဓာမဖြစ်နိုင်အောင်ကင်းငြိမ်ကင်းငြိမ်သွားတာဟာ ဒါလည်းပဲဒီစဉ်ကនិရောဓခေါ်ပါတယ်និရောဓသစ္စာဒီစဉ်ကនិရောဓခေါ်ခိုက်တာခိုက်တာនិရောဓ if you if you stop craving for a moment that is cessation of suffering for a moment အဲ့လိုမှတိုင်းမှတိုင်းမှတိုင်းသိပြီနေတာဟာကမဂ္ဂသစ္စာပဲဒါဟိုဘုရားဘာကရှေးရှေးဖို့မဂ္ဂသစ္စာပဲ ရိယာမဲ့မရောက်သေးဘူးရိယာမဲ့ရောက်ဖို့ရှင်းဖို့မရဘူးဆိုတော့ခေါ်ရ Uh, this uh, whenever you are uh, mindful and you know the right uh, way that uh, that in technical terms we call it metta sacha အဲဒီရှင်းဖို့မဂ်ရှင်ပါပြည့်စုံမှ အရိယာမဂ်က7ပါးကဖြစ်တာသိဖို့မဂ်က7ပါးမဖြစ်ရင်အရိယာမဂ်ကဗရဒ္ဒမဖြစ်နိုင်ဘူး Firstly, we must uh, uh, uh, we must encounter eight making us. Then only we get a higher making us. အဲဒီရှိဖို့မေဃသစ္စာကဝိပဿနာဉာဏ်စဉ်အားဖြင့်တော့ ပါသာတဲ့ပေထဲမှာပြဆိုတာ30လို့ပြထားပါတယ်။ဒါပေမဲ့လို့ခြေကနဲ့တကွာဆိုရင်12ပါးလောက်ရှိပါတယ်။အဲ့ဒါတွေအဲ့ဒါတွေစဉ်တိုင်းဖြစ်ရအောင်လို့အားထုတ်နေကြတာပဲ။ Now what we are practicing is to get uh, these making us uh, jnanas uh, step by step. အဲ့ဒါညာအချိန်ရှိလို့ရှိရင်တော့ဘုန်းကြီးတို့ကညာစဉ်အနေနဲ့လည်းဟောတဲ့အခါဟောပါတယ် if if we get time we will lecture on this stages of jnana အခုအဲ့ဒီကနိုင်ငံသားအတွက်ညာစဉ်ဟောဖို့ရဘုန်းကြီးကဗမာလိုရေးထားတယ် The stages of jnana is written by our great reverend and translated by one of his uh, disciple Unini. And uh, uh, this is on the correction by our uh, great reverence ဒီနေ့ဒီနေ့နေခင်းဟောထားပါတယ်ဒီပြောရလေးတွေတည်းကနင်းနေနေရင်ကြည့်ရအောင် <clears throat> hmm, The translation is uh, some some some parts of the translation to be corrected today, and the translator is called to this town today. အဲ့ဒါလည်း <coughs> အသိအသိဉာဏ်ဖြစ်ဖို့ရတော့ပါပဲပေါ်လာတဲ့နာလာကတော့ဒီဟာအသိဖြစ်လာတော့မဟုတ်ပါဘူး That, that jnana is uh, wisdom. Uh, this is not uh, uh, ordinary lecture. Hey, မြညာခြင်းဖြစ်ပုံကိုဟောပြလိုက်လို့ရှိရင် တကယ်ကြာရနာအထုတာတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်တွေ့ပြီးသားသိပြီးသားတွေအဲ့ဒီထဲမှာကိုယ်တိုင်တွေ့ရတာပဲအဲကိုယ်တိုင်တွေ့ပြီးတော့ကိုယ့်အကိုဆုံးဖြတ်နိုင်တယ်ဘုန်းကြီးကညဉ့်ညရားတွေကတော့ပေါ်ဝေးရပြီးစဉ်းစားတာ If you listen to the stages of jnana, one who practices completely, then he can judge what what step you reach. အဲဒါ၃နိုင်ကျော်ရရှိပါ In Bhamis, it takes three hours to finish the jnana status. That's how jnana status. ဟိုကတော့အတူယုတ်ကျင်းယုတ်ကလေးဆိုတော့တဏှာရီတောင်မှကြာမယ်မဟုတ်ပါဘူး။နာယီဝတ္တလာလောက်ပဲရှိမယ်နဲ့ဒီပါ Now, oh, what uh, in English version is short and concise form. It, it will take uh, about an hour. <coughs> အဲဒီလိုဝိပဿနာဉာဏ်စဉ်နေပြည့်စုံတဲ့အခါကာလမှာယုံနာချုပ်ငြိမ်းတဲ့သဘောကိုတွေ့ရတယ်။ယုံညာနဲ့ချုပ်ငြိမ်းတဲ့ကင်းတဲ့သဘောကိုတွေ့ရတယ်။ If you completed your practice and when you listen to the uh, jnana stages, then you will come to know once your psychophenomena cessation of your nama and rupa for, for a moment. This is the way I say ရှင်မတန်ရှင်မတန်ယုံနာနဲ့ဖြစ်ပြနေတာရဲ့တွေ့ရတယ်။အဲဒီနောက်ဆုံးအချိန်ကျတော့ဖြစ်တဲ့ယုံနာနဲ့ကင်းစိတ်ပြီးတော့နေတဲ့သဘောကိုတွေ့ရတယ် Now you find arising and passing away, arising and passing away. But when you completed your uh, training, then you will come to know the cessation of rising and passing away in your mind, not your body. အဲဒီယုံနာနဲ့ကျင်းစိတ်နေတဲ့သဘောကိုတွေ့သွားတာဟာ နိရောဓသစ္စာကိုတွေ့သွားတာပါပဲအရိယာအရိယာမဉ္ဇဉ်ဖြစ်သွားတာအရိအရိယာမဉ္ဇဉ်ဖြစ်အောင်လို့ပဲအားထုတ်နေရ The cessation of nama and rupa for a moment uh, that, that that is ariya jnana we call it အဲဒီယုံနာကင်းစိတ်တဲ့နိရောဓ နိရောဓနိဗ္ဗာန်ကိုတွေ့သွားရင်ဖြစ်ပြနေတဲ့သဘောတရားတွေဟာဒုက္ခဆင်းရဲတွေပဲဆိုရတယ်။အဲကိုယ်ပိုင်ဉာဏ်နဲ့ရှင်းပြီးတော့ပြီးသွားတယ်။ If you come to no cessation of suffering then you you know you dislike all body matters. All these are sufferings. Unless and until you know the cessation of suffering, you may think the world affairs are ah, happy and pleasurable. That or craving that, that is also kept rid of when you see the cessation of suffering in your mind. Uh, <clears throat> If you know the cessation of suffering is, you know at the same time the Four Noble Truths. မာရီလိုကလောကသစ္စာကိုသိရမယ်။သမုဒယသစ္စာကိုပယ်ရမယ်။နိရောဓသစ္စာကိုမျက်မှောက်တွေ့ရမယ်။မေဃသစ္စာမိမိတဏ္ဍဖြစ်စေရမယ်။အဲလိုရှိပါတယ်။ The noble truth of suffering, the noble truth, uh, truth of uprising of suffering, and the noble truth of the cessation of suffering, that the way tolerance uh, to suffering. These are four satchas. The noble fruit of the course leading to the cessation of suffering. That is Nyoda Satcha. Mm. အဲဒီသစ္စာလေးပါးတရားသိဖို့ရမြတ်စွာဘုရားဟောတာဆိုဟောတာလားဟောယုံနဲ့နာယုံနဲ့ကတော့ဒီလိုတော့လည်းမပြည့်စုံပါဘူး အဖြစ်ကိုက်ကလေးတွေ ရှုနေတယ်။Our Buddha main object is to know everybody, to let everybody know four noble truths. And this is not uh, merely to listen and to talk, but to practice. till you are asleep အဲဒီလိုရှုနေမှဝိပဿနာမဲ့ခင်တွေပွားများပြီးတော့အပညာထူးတွေဖြစ်တာ if you are if you go on practicing these uh, vipassana then you will get very great wisdom extraordinary wisdom ဓမ္မစက်ဓမ္မစက်ကဘုဒ္ဓနာတုတ်ခရစပြီးတော့ခေါ်တဲ့သုတ်ထဲမှာကျက်ခုကရဏီကျက်ခုကရဏီကျက်ခုကရဏီကျက်ခုကမျက်စိကရဏီကပြုတတ်တယ်ကျက်ခုကရဏီမျက်စိကိုပြုတတ်တယ်မျက်စိကိုဖြစ်စေတတ်တယ်အဲဒီမဂ္ဂင်ပါတရားမျက်စိဖြစ်စေတတ်တယ်ဟောတာ in Jamasaka or Sutta, the vision arose. Sakku, Sakku Vision arose. Sakku ယခုဆိုတာဉာဏ်ကိုပြောတာပါဉာဏ်ပညာအသိပါအသိဉာဏ်ပညာပညာအတမာအသိမို့မျက်စိနဲ့မြင်တယ်လို့ပဲသိသိချာချာသင်္ချာပြရလို့သူ့ကိုစက်ခု တစ်ခုမျက်စိဆိုပြီးမျက်စိကိုဟောတယ် knowledge arose မတိုင်းမတိုင်းဟာယုတ်တော်ဝနာသဘောအမှန်လည်းပြီးတယ်အဖြစ်ပြည့်လည်းပြီးတယ်အဲ့ဒါမျက်စိမျက်စိပွင့်လာတယ်လို့ပဲဒါကြောင့်ရှုမှတ်တဲ့မဂ္ဂင်7ပါးမျက်စိကိုဖြစ်စေတယ်လို့ဟောတယ် and then wisdom arose. Patience arose, knowledge arose, and wisdom arose. မရှိမမှခိုင်းတဲ့ဒီတိုင်းကတော့မသိဘူး If you do not practice, you, you cannot know it. စာပေကျမ်းဂန်ကြီးကောင်းချမ်းချမ်းသာတတ်ပြီးနေတဲ့ပုဂ္ဂိုလ်ဖြစ်နေတယ်လို့မရှိမမှရင်တော့အဲ့ဒီ အမှန်တိုင်းမသိဘူးယုံနာအမှန်တိုင်းမသိဘူးဖြစ်ပြတာအမှန်တိုင်းမသိဘူးအနိစ္စဒုက္ခအနာတ္တအမှန်တိုင်းမသိဘူး One who may be very learned, but if he do not, if he does not practice, he also no knowledge of vipassana. Now, ဘုန်းကြီးတို့သမာဓိက ဒါပေကျမ်းကတတ်တဲ့ပုဂ္ဂိုလ်တွေတောင်မှဆရာအထုပ်လို့သူတို့တွေ့ပြီးသွားတဲ့အခါကျသူကပြောတယ်ဟာရှင်းတော့စာနဲ့ပြည်တာကမသေးကြဘူးတဲ့အခုမှသေးချာပြည်တာပဲတဲ့ဟုတ်တာပဲဒီမှာရှိမှအဲ့ဒီလိုလိုအားအပါရပြောကြပါ Sound very learned Charos and laymen, although they are very learned They know only theory. When they practice, then they know deep in their mind the real things occur in the six toes. <coughs> ဒါကြောင့်ဘာဝဉာဏ်ဉာဏ်တွေလျှောက်ပြီးမစင်စားပဲနဲ့ဖြစ်ခိုက်ယုံနာတွေကအမှန်တည်းပြောင်းတာစူးစိုက်ပြီးတော့ရှုနေတယ်ရှုနေလို့လိုပါတယ် Please do not go to the past or to the future just to remain at the present then you will know all right things ။ဒါကြောင့်မိမိတို့ချိန်ကြသလောက်စွန့်နေသလောက် အဲဒီပြည်စဉ်ပြည်တိုင်းတွေသိရအောင်မပြတ်မစဲကြိုးစားပြီးတော့အထုပ်သွားကြဖို့ပါပဲအဲဒီလိုအထုပ်သွားခြင်းဖြင့်ရတဲ့ကြားလိုက်တဲ့တရားတွေနဲ့ဒီနည်းများသွားကြပါစေလို့ဒီလိုကဒီတောင်းအားပေးတဲ့အနေနဲ့အခုအချင်းချင်းပေါ်ပြပါတယ် That is why please make greatest effort to attain true Dhamma. And our great reverend <coughs> is giving you blessing that you all are happy and attained Nirvana very soon. Sadhu, sadhu, sadhu. မြတ်စွာဘုရားကဘုရားအလောင်းတော်ဘုရားအလောင်းဖြစ်စဉ်တုန်းကဘုရားဖြစ်အောင်လို့ တရားအထုတ်လာခဲ့တယ်ဘယ်လိုအထုတ်လာခဲ့သလဲဆိုရင်ဥပါဒာနဲ့ခန္ဓာခေါ်တဲ့ယုံနာတွေရဲ့အဖြစ်အပျက်ကိုရှုပြီးတော့အထုတ်လာခဲ့တယ် The Buddha before he attained the omniscience that is that being the human law while he was embryo he has to master all the rising and falling all the dhamma, that is yogna, that is nama rupa and then citta rupa. Very, တရားလုံးတော့ရှုလာတဲ့ယုံနာဆိုတာ ကိုယောဂီရှုနေတဲ့ယုံနာမျိုးပဲဒီလိုပဲ The Emperor Buddha first he practiced to differentiate between Nama and Rupa and what we are now doing what the reverent Sanghas are doing the yogis are doing at the same step the Buddha has followed အဲဒီလိုယုံနာနေဖြစ်တိုင်းဖြစ်တိုင်း ပေါ်တိုင်းပေါ်တိုင်းသိအောင်ရှုပြီးတော့ယုံနာနေအဖြစ်အပျက်ကိုတွေ့တဲ့အခါမှာဖြစ်ပြီးကြောက်တော့တာဒီတော့အနိစ္စမမြဲဘူးဒုက္ခဆင်းရဲပဲအနတ္တအတ္တမဟုတ်ဘူးသဘောတရားမျှပဲဆိုတာဆရာလောင်းတော်ကိုယ်တော်လည်းသင်စေရပြီ။ The brave Buddha clearly saw that everything is impermanent, transitory, never exists more than a uh, second or infinite second. ။အဲဒီတော့မှန်တိုင်းသိပြီးဝိပဿနာဉာဏ်အစဉ်တိုင်းကျက်သွားတယ်။နောက်ဆုံးဝိပဿနာဉာဏ်ရစ်တံပြည့်စုံတဲ့အခါကျတော့အရိယာမညာပညာနဲ့ရောက်တယ်။ when you are replete with vipassana jnana, wisdom, the highest wisdom, you will go further up in the knowledge of vipassana bhavana အဲ့ဒီတရားလောင်းတော်ကအရိယာမဉ္ဇဏ်ပူညာနဲ့အစဉ်တိုင်းတက်ပြီးအရဟတမေကိုရောက်တဲ့အခါမှာဘုရားဖြစ်တယ်လို့ဆိုရတယ် When he gains to the arhatship, then he is supposed to become the all-knowing one, the omniscience. When he gained the supreme wisdom in other words when he became the full-fledged Buddha he wanted to impart his knowledge to all the winners, every Tom, uh, Dick and Harry. အဲ့ဒါအတူတူအချင်းဘယ်လိုဟောတယ်ဆိုတော့တော့မှားရပြီဖြစ်၍သာမဇာတော့သိပြီဖြစ်၍ဥရရေရနေရမယ်မှားရပြီသိပြီနေရမယ် He said, one must always be mindful and aware of what is going on that is the nature of impermanency, transi transition. မိရတဏမှာတကယ်ဖြစ်ပြနေယုံနာတွေရှိတယ်မြင်တိုင်းကြားတိုင်းနာနာတိုင်းရတာစသည်တိုင်းကိုယ်ကတွေးကြည့်တဲ့စိတ်ကူးစမ်းကြံနေတိုင်းသင်္ချာပေါ်နာတွေကယုံနဲ့နာနေတယ်ပဲ whenever you breathe you see you smell or you taste or you touch or you think, that is all the six doors, senses, you must always be aware of it. You must never let it go unchecked or unobserved. Every bit of action or thought must be marked every time. <coughs> Eh. when you concentrate on the impermanency of nama and rupa then you will realize the true perspective and true color when your samadhi become matured you will realize it's transitory nature vividly and clearly. Mm. Then you realize its true nature, its permanency, suffering, and its passing away. And that is non-self, that is egoless, in other words. Non-self or egoless, egolessness, I think you understand. အဲ့ဒါအခုရှုနေတဲ့ယောဂီတွေဟာသမာဓိညာအားကောင်းလာတဲ့ကအဲ့ဒီတိုင်ပြီးတာဆရာကြီးကပြောရတာမဟုတ်ဘူး when the when you all were not practicing the vipassana bhavana you need not be taught. You yourself will realize it's the nature in its true color. ဆရာတွေကတော့အဲ့ဒီလိုမှန်တဲ့တရားရှုနိုင်ဖို့ရအကျုံးပေးနေရ Only the instructors and teachers are just uh, giving you a, a gist of how to behave, how to uh, meditate, all these things only. But it is left to you to exert your utmost all out endeavor must be put with your diligence and hard work. Yeah, I told ရအားထုတ်နေတဲ့ပုဂ္ဂိုလ်တွေကတော့ကိုယ်တိုင်တွေ့ပြီးလာတာရှိတော့အဲ့ဒီထူးထူးခြားခြားတွေ့လာတာပြီးလာတာတွေကိုပြောရတာပဲဘယ်လိုတွေ့ရလဲဘယ်လိုသိရလဲအဲ့ဒါတွေကိုပြောရ When one practices vipassana bhavana he will realize of his own accord there's no nothing to for anybody else to go and teach him further အဲ့ဒါတွေကိုပြောတော့ဒီကမ္မထမ်းပြနေတဲ့ဆရာတွေကလည်းပဲသိရတယ်။အော်ဘယ်နာရောက်လာပြီ။ဘယ်ညာဆင်းရောက်လာပြီဆိုတာသိရတယ်။ When the meditator explain this to the instructor, the instructor will come to know up to what step his pupil has reached, up to what stage he has gained his wisdom. အဲဒီဝိပဿနာဉာဏ်နဲ့ရစ်တာပြည့်စုံတဲ့အခါဆိုရင်နောက်ဆုံးကြတော့နိဗ္ဗာန်ဆိုတာကိုတွေ့ရတယ်နိဗ္ဗာန်ယုံနာတခါရတဲ့ငြိမ်းဆင်းရဲခါစိတ်ငြိမ်းနေတဲ့သဘော When your wisdom become matured you realize nibbana asakta အဆူအဆူလိုလိုရောက်သွားတာ automatically without any further effort because you've already done your best စိတ်ကူးယူရတာမဟုတ်ဆင်းရဲယူရတာမဟုတ် It's not a matter of uh, visualizing it's your own effort and your own knowledge your own wisdom Now our His Eminence the Venerable Sayadaw asks you to go all out so that you will win the deathless in no time. သာဓုသာဓုသာဓု